နှစ်ဥကာလနှစ်ဆန်တရနေ့၌ရန်ကုန်မြို့ SSC ရွှေရဂုံထုကုဆေးရုံနှစ်ဥအထူးတရားအဖြစ်ဟောကြားအပ်တော် အတွေးမှားကိုဖယ်ရှားခြင်းလောကလူတွေဟာစိတ်ထဲမှာအရင်တွေးကြတယ်တွေးပြီးတဲ့အခါနှုတ်ကပျော်ကြတယ်ပြီးတဲ့အခါမှာကိုယ်တိလက်ရောက်လှုပ်ကြတယ်နေစဉ်နဲ့အမျှ တွေးခြင်းကစပြောခြင်း ပြုလုပ်ခြင်းဆိုတာတွေဖြစ်ပေါ်နေတာဖြစ်လို့အတွေးမှားသွားလို့ရှင်အပြောလည်းမှားသွားနိုင်တယ်အလုပ်လည်းမှားသွားနိုင်တယ်ဒါကြောင့်မို့အတွေးမှားကိုဖယ်ရှားခြင်းဆိုတဲ့ရသော်ပြရဲ့ အဆုံးမတရားတော်တွေကအချင်းချုပ်ထုတ်ထုတ်ပြီးတော့ဘယ်ပုံပဲနီးအတွေ့မားကိုဖယ်ရှားရမလဲဆိုတာမှတ်သားနိုင်ကြပါမြတ်စွာဘုရားဟောတဲ့သုတ်တန်ထဲမှာမိရှိမနိကာယမှာဝိတက်ကတန်ဌာနတုတ်ဆိုတာရှိတယ်ဝိတက်ကတန်ဌာနဆိုတာ အတွေးကိုကောင်းစွာထိမ့်သိမ့်ခြင်းလူတွေဟာနေ့စဉ်နေ့စဉ်လောက်ရမယ်ဟာကိုယ့်ရဲ့တွေးတောဆင်ခြင်မှုတွေကိုထိမ့်သိမ့်သင့်တယ်ပေါ့ကောင်းတာလည်းတွေးတယ်မကောင်းတာလည်းတွေးတယ်အကောင်းဆုံးမဟုတ်တာလည်းတွေးတယ်ထိုတွေးတော်ဆင်ခြင်မှုရဲ့နောက်ွယ်မှာပြောဆိုခြင်းနဲ့ပြုလုပ်ခြင်းတွေပါလာတတ်တယ်ပေါ့ အဲ့ဒီခါမှာပြုလုပ်ခြင်းပြောဆိုခြင်းပြုလုပ်ခြင်းတွေကမမှန်ကန်ဘူးဆိုရင်ကိုကျင့်သီလဖောက်ဖျက်ရရောက်သွားတယ်ကိုကျင့်သီလချိုးဖောက်တယ်ဆိုတာမပြောသင့်တာပြောလိုက်ရင် မလုပ်သင့်တာလုပ်လိုက်ရင် ကိုကျင့်တရားပျက်စီးသွားတယ်အဲ့ဒါကြောင့်မို့တွေးတောမှုကနေစပြီးတော့ထိမ့်သိမ့်သင့်တယ် ယ်လိုထိမ့်သိမ့်ရမယ်ဆိုတာရသော်ပြအချင်းချုပ်ကလေးဟောထားတာရှိတယ်အဲ့ဒါလေးကိုရှေးဥစွာမှတ်သားကြည့်အောင်ရှင်နိမိတံအာဂမရှင်နိမိတံမနတိကရောတောနိမိတဆိုတာစိတ်ထဲမှာပေါ်လာတဲ့အာယုန်တွေကိုပြောတာနော်စိတ်ထဲမှာဖြစ်ပေါ်လာတဲ့အကြောင်း ကိုဘာအကြောင်းကိုတွေးတာလဲဘာအကြောင်းကိုပြောတာလဲဘာအကြောင်းကိုစဉ်းစားတာလဲယန္နိမိတ်တံအာဂမယန္နိမိတ်တံမနတိကရောတော်တဲ့အကြောင်းအရာတစ်ခုကိုစိတ်ကူးပြီဆိုလို့ရှိရင်တဲ့ဘာတွေဖြစ်လာတတ်တုံးဆိုရင်ဥပ္ပစ္စန္တိပါပကအကုသလဝိတက်က မကောင်းတဲ့အကုသိုလ်အတွေးတွေဟာ ရှင်တဲ့နှလုံးထဲမှာရောက်လာတတ်တယ်မကောင်းတဲ့အတွေးဆိုတာပါလေသန္ဓုပတန်ဟိတာပိလောဘနဲ့ပတ်သက်တဲ့အတွေးဒါလည်းအကောင်းမဟုတ်ဘူးမကောင်းဘူးဒေါတုပတန်ဟိတာပိဒေါသနဲ့ပတ်သက်တဲ့အတွေးဟာလည်းမကောင်းဘူး မောဟုပတံဟိတပိမောဟနဲ့ပတ်သက်တဲ့အတွေ့လည်းမကောင်းမောဟနဲ့ပတ်သက်တဲ့အတွေ့ဆိုတာဒီတမာတိစွမ်းအားတွေပြက်တာတို့တန်တရားတွေနဲ့တွေးတာတို့ဖရာတရားတန်ခါနဲ့ပတ်သက်ပြီးတန်တရားတွေဖြစ်တာတို့အမှန်တရားနဲ့ပတ်သက်ပြီးတန်တရားတွေနဲ့တွေးတာတို့ ငါနောက်ဘဝဖြစ်အောင်မလားနောက်ဘဝမဖြစ်တော့ဘူးလားဆိုတဲ့စတဲ့ဒီအတွေးတွေတန်တရားတွေနဲ့တွေးတာမဆုံးဖြတ်နိုင်တဲ့အတွေးတွေကဘောဥပါဒိတ်တရားလို့ခေါ်တာအမှန်တရားကိုမသိနိုင်တဲ့မောဟတွေလွှမ်းမိုးနေတဲ့အတွေးအဲ့တော့မြတ်စွာဘုရားကဆိုလိုတာအာယုန်တစ်ခုစိတ်ကူးကြံစီမိလိုက်တာနဲ့တပြိုင်နက်တည်း ရှင်ထဲမှာမကောင်းတဲ့အတွေးတွေဖြစ်လာတတ်တယ်အဲ့ဒါတွေဟာလောဘနဲ့တွေးတာလည်းဖြစ်နိုင်တယ်ဒေါသနဲ့တွေးတာလည်းဖြစ်နိုင်တယ်လုံသင့်တာမလုံသင့်တာကိုမသိတဲ့တွေးဝေးနေတဲ့အတွေးနဲ့တွေးတာလည်းဖြစ်နိုင်တယ်အဲ့ဒီအတွေးတွေဟာမကောင်းတဲ့အတွေးတွေကြီးပဲအတွေးမှားတွေကြီးပဲလို့ဆိုလိုတယ်အဲ့ဒီအတွေးမှားတွေကိုဘလို့ဖြေဖြောင်း ဘယ်လိုအစားထိုးမလဲဘယ်လိုဖယ်ရှားမလဲအဲ့ဒီနိလန်းကိုမြတ်စွာဘုရားကဟောတာတေနအဲ့ဒီလိုအတွေးမှားတွေရင်ထဲမှာ ရောက်လာပြီဆိုရင်တမ္မာနိမိတ်တာအညာနိမိတ်တာမနတိကာတဗံကုသလူပတံဟိတာတဲ့အပြစ်ကင်းတဲ့အတွေးတွေကို ပြောင်းပြီးတော့တွေးလိုက်ပါဒါလက်တွေ့ကျင့်သုံးတဲ့ဟာနော်အဲ့ဒီအတွေးမှားတွေတွေးနေလို့ရှိရင်အဲ့ဒီအတွေးမှားတွေအစားချက်ချင်းပဲအပြစ်ကင်းတဲ့အတွေးမျိုးပြောင်းပြီးတော့တွေးလိုက်ပါတဲ့အဲ့ဒီလိုပြောင်းတွေးလိုက်လို့ရှိရင် ရေပါပကဝိတက်ကမကောင်းတဲ့အတွေးတွေဟာလောဘနဲ့တွေးတာပဲဖြစ်ဖြစ်ဒေါသနဲ့တွေးတာပဲဖြစ်ဖြစ်မောဟနဲ့တွေးတာပဲဖြစ်ဖြစ်အဲ့ဒီအတွေးတွေဟာကွက်ပြောက်သွားပါလိမ့်မယ်ဒါအတွေးမှကိုယ့်ရင်ထဲမှာအတွေးကိုအတွေးနဲ့ဖယ်ရှားပလိုက်တယ်မကောင်းတဲ့အတွေးကိုကောင်းတဲ့အတွေးနဲ့အစားထိုးဖယ်ရှားခြင်းလို့သူတို့ဆိုတာ အဲ့လိုဖယ်ရှားပြီလို့ရှိရင်အဲ့ဒီအာယုတစ်ခုပေါ်မှာ စိတ်ကလေးကတည်ငြိမ်သွားလိမ့်မယ်တဲ့တည်ငြိမ်သွားလိမ့်မယ်အဲ့ဒီလိုတည်ငြိမ်သွားခြင်းဟာကောင်းတဲ့မကောင်းတဲ့အတွေးတွေကိုကောင်းတဲ့အတွေးနဲ့ဖယ်ရှားနိုင်ခြင်းဟာမကောင်းတဲ့အပြောတွေမကောင်းတဲ့အပြုအမူတွေကိုဖယ်ရှားရရောက်သွားတယ် တော့အစားထိုးဖယ်ရှားခြင်းလို့ဆိုရယ်ဒီနည်းကိုကျင့်သုံးရမှာလို့ဖြစ်တယ်မကောင်းတဲ့အတွေးတွေတွေးနေလို့ရှင်ကောင်းတဲ့အတွေးနဲ့စားထိုးဖယ်ရှားလိုက်ဥပမာမြတ်စွာဘုရားဥပမာပေးထားတယ်တစ်တုံးကိုခွဲတဲ့အခါမှာတတ်ရိုက်သွင်းတတ်ကြတယ်အဲ့ဒီတတ်ကိုနောက်ထပ်တတ်တစ်ချောင်းနဲ့ရိုက်ထုတ်ရတယ်ဟော သွင်းထားတဲ့တက်ကို ထုတ်ချင်နောက်ထပ်တက်တစ်ချောင်းနဲ့ရုပ်ရိုက်ထွက်ရတယ်အဲ့ဒါကြောင့်မို့လို့မကောင်းတဲ့အတွေးတွေကိုယ့်ရင်ထဲမှာရှိလေကောင်းတဲ့အတွေးနဲ့အစားထိုးဖယ်ရှားတာလို့သူတို့ဆိုလို့တယ်ပေါ့နော်အတွေးကိုအတွေးနဲ့ဖယ်ရှားခြင်းပဲအဲ့ဒါလို့ဖယ်ရှားလိုက်တဲ့ဖြစ်ရရှိခြင်းကတော့မှားယွင်းတဲ့အတွေးတွေကိုထိမ့်သိမ်းဆောက်ရှောက်လိုက်တဲ့ဖြစ် မာရွင်းနဲ့အပြောဆိုမာရွင်းနဲ့ပြုလုပ်မှုအဲ့ဒါတွေဟာဖယ်ရှားပြီးသားဖြစ်သွားတယ်လို့ပြောတယ်အဲ့ဒီမှာမြတ်စွာဘုရားကဘယ်လိုအတွေးနဲ့ဖယ်ရှားရမလဲဖယ်ရှားဖို့ဖယ်ရှားနည်းကို ရှင်းလင်းပြထားပုံတွေကိုကြည့်ရမယ်အဲ့တော့ပထမမှတ်ရမှာကတော့အဲ့ဒီအတွေးစိတ်တွေဟာမကောင်းတဲ့အတွေးစိတ်တွေဟာဘယ်မှာဖြစ်တုံးဆိုလောဘနဲ့ပတ်သက်တဲ့အတွေးတွေဟာ လောဘမှုစိတ်မှာဖြစ်တတ်တယ်လောဘနဲ့ လောဘနဲ့ရှင်တွဲလာတဲ့စိတ်မှဖြစ်တတ်တယ်တဲ့ဒေါသနဲ့ပတ်သက်တဲ့အတွေးတွေဟာဒေါသမှုစိတ်မှဖြစ်တတ်တယ်မောဟနဲ့ပတ်သက်တဲ့အတွေးတွေဟာအကုသိုလ်စိတ်12မျိုးလုံးမှ ဖြစ်တတ်တယ်အထူးအဖြစ်တော့မောဟမှုစိတ်မှဖြစ်တတ်တယ်ဆိုလိုတာက အကုသိုလ်စိတ်12ခုလောဘနဲ့ လောဘနဲ့ပတ်သက်တဲ့အတွေ့ကလောဘမှုစိတ်မှာဖြစ်တယ်ဒေါသနဲ့ပတ်သက်တဲ့စိတ်ကဒေါသအခြေခံတဲ့စိတ်မှာဖြစ်တယ်မောမှုမောဟနဲ့ပတ်သက်တဲ့အတွေ့ကမောဟကိုအခြေခံတဲ့စိတ်မှာဖြစ်တယ်ဒါအတွေ့ဖြစ်တဲ့နေရာတွေကိုပြောပြီးတော့အဲ့ဒီရဲ့အတွေ့အာယုံကတွေးเสียအာယုံကနှစ်ခုရှိတယ်နှစ်ခုကတော့ သက်ရှိလားသက်မဲ့လားသက်ရှိကိုတတဝါလို့ခေါ်တယ်သက်မဲ့ကို သင်္ခါရလို့ခေါ်လိုက်တယ်အဲ့တော့လူတွေမှာလောဘဖြစ်တာဟာသက်ရှိတတဝါနဲ့ပတ်သက်ပြီးဖြစ်တာလားသို့မဟုတ်သက်မဲ့အရာဝတ္ထုပေါ်မှာဖြစ်တာလားဥပမာမဲ့ လူပေါ်မှာလောဘဖြစ်တယ်တဏှာဖြစ်တယ်တွေ့တာမှုတွေဖြစ်တယ်ဆိုတာသက်ရှိပေါ့သက်ရှိသရဝါတွေပေါ်မှာဖြစ်တယ်အော်လူပေါ်မှာရင် ဖြစ်တာမဟုတ်ဘူးလောဘကအခုခေတ်ဆိုရင်အိမ်မွေးတရိษံတွေပေါ်မှာလဲလောဘဖြစ်နေကြတွေ့တာမှုတွေဖြစ်ကြတယ်တရိษံတွေပေါ်မှာလဲတွေ့တာမှုဖြစ်တယ်လူသားတွေပေါ်မှာလဲတွေ့တာမှုဖြစ်တယ် နောက်တစ်ခါသက်မဲ့ဆိုလို့ရှိရင်ကိုမြတ်နိုးတဲ့ပစ္စည်းဥစ္စာ ရွှေငွေယရနာတွေပေါ်မှာလည်းပဲတွေ့တာမှုတွေဖြစ်တတ်တယ်။တော့ဒီလောဘဒေါသမောဟဖြစ်တယ်ဆိုတာသက်ရှိပေါ်မှာလည်းဖြစ်တယ်သက်မဲ့ပေါ်မှာလည်းဖြစ်တယ်။အဲ့လိုနှမျိုးဖြစ်တယ်။ကောင်းပြီအဲ့တော့လောဘနဲ့ပတ်သက်တဲ့အတွေ့အကြုံဟာ သက်ရှိတတဝါတွေပေါ်မှာဖြစ်တယ်လူသားပေါ်မှာ ဖြစ်စေကိုမွေးထားတဲ့တိရစ္ဆာန်ပေါ်မှာ ဖြစ်စေသက်ရှိတတဝါပေါ်မှာလောဘဖြစ်တယ်ဆိုလို့ရှိရင်ဘာနဲ့ဖယ်ရှားမလဲအရေဘုံရအဖြစ်ပြောတာတော့လူလူချင်းတဏှာရာဂစိတ်တွေဖြစ်လာပြီဆိုရင်အတုပတင်ညာနဲ့ဖယ်ရှားပါတဲ့ ရှင်စရာ ကောင်းတာတွေကိုတွေးလိုက်ပါ လူရဲ့ဘဝလူရဲ့ခန္ဓာကိုယ်ခန္ဓာဒုက္ခန္ဓာအလုံးဟာမတရိစရာတွေဆက်ဆုပ်စရာတွေကို တွေးပါတဲ့ဒါကိုအတုကအတုဘဘာဝနာဆိုတာ ဆက်ဆုပ်ယွန်းရှားပွဲတွေကိုတွေးတော့ဆင်ញင်မှုကိုဆုလို့တယ်ပေါ့ပဂတိအနေထားနဲ့ကြည့်မယ်ဆိုရင်ဘယ်သူမှမွေးကြိုင်တဲ့နှစ်သက်စရာကောင်းတဲ့အနံ့ဆိုတာမရှိဘူးအလုံးဟာပုတိကာယလို့ဆိုတဲ့အတိုင်းပဲမကောင်းတဲ့အနံ့တွေထွက်နေတာအကြည့်ပဲအဲ့ဒါကို ရှင်မိုးချိုးတန့်စင်ဖိလိမ်ပြုပြင်ထားတဲ့အခါမှာဖုံးကွယ်ထားလို့ကောင်းတဲ့အနံ့ရှိတဲ့ရောင်ရောင်ဖြစ်နေတာတကယ်ကတော့မျက်စိကထွက်တာပဲဖြစ်ဖြစ်နားကထွက်တာပဲဖြစ်ဖြစ်နှာခေါင်းကထွက်တာပဲဖြစ်ဖြစ်ပါးစပ်က ထွက်တာပဲဖြစ်ဖြစ်ခန္ဓာကိုယ်ကထွက်လာတဲ့အရာဘယ်အရာမှမှုိကြိုင်ပြီးတော့သိမ်းထားစရာမရှိဘူးအလုံးဟာ ရှုံးစရာအတိတာဖြစ်တယ်နောက်ဆုံးမှအပြင်မှာကြည့်လိုက်ရင်လေစံပင်မွေးညင်းခြေသက်လက်သက်သွားအရေးဆိုတာခန္ဓာကိုယ်နဲ့တွဲဖက်ထားပြီးတော့လှအောင်ပြင်ထားတော့လှသလိုထင်ကြတယ်စံပင်ဟာကောင်းဘောကကျွတ်သွားတာနဲ့တပြိုင်နက်ထမင်းခွက်ထဲရောက်လာရင်ယုံညတာပဲလေခေါင်းပေါ်မှာရှိတော့ကတော့ကောင်းတဲ့ထင်တယ် စားစရာခွက်တဲ့စပင်းမြည်တစ်ခုပါလာရင်ဆက်ဆုပ်ကြတယ်ယွန်ကြတယ်ထို့တူပဲမှုင်းညင်းတို့လက်သေးခြေသေးရလည်းပဲလက်နဲ့တွဲနေတဲ့အချိန်မှာအလှပြင်ထားတော့လဲလက်ကနေပြီးဖြတ်ထုတ်လိုက်တာနဲ့တပြိုင်နက်တန်မိုးမရှိတော့ဘူးလှရဲဆိုတာမရှိတော့ဘူးသွားဆိုတာလဲထို့တူပဲသူနေရာသူနေသေးရင်တော့လူတွေကအသုံးချပြီးတော့ လှအောင်ပြင်ကြတယ်သွားကိုနှုတ်ပြီးတော့ထားလိုက်ပြီဆိုရင်ဘယ်သူမှသိမ့်မထားတော့ဒီသွားကြီးကိုအဲ့တော့လိုက်ပြီးတော့ကိုစဉ်းစားမိသလောက်တွေးကြည့်လိုက်လို့ရှင်ခန္ဓာကိုယ်ရဲ့ယွန်ရှာဆက်စုပ်ဖွဲ့တွေကိုတွေးလိုက်ပါမြတ်စွာဘုရားကမာဂန္ဒီဆိုတဲ့ပုံနေမလေးအကြောင်းနဲ့ပတ်သက်ပြီးတော့ တမန်အပြင်လူတွေကမာဂဏိဟာအသားရည်ပုံပန်းတဏအလွန်လှအလွန်ချောတဲ့အခါကြတော့အပေါ်ယံကြည့်မယ်ဆိုရင်အော်လှလိုက်တာ ချောလိုက်တာလို့ထင်တယ်။ရသော်ဘုရားကအပေါ်ယံမကြည့်ပဲနဲ့အတွင်းထီအောင်ကြည့်လိုက်တဲ့အခါဘယ်လိုမေ့ရှိတယ်ဆိုကိမေဝိတံမௌဒ္ဒကရိတပုံနံကျင်ကြီးကျင်ငယ်တွေနဲ့ပြည့်နေတယ်လို့ပြောလိုက်တာကြည့်ရောစရာကို ဥတည်ပြီးပြောလိုက်တဲ့သဘောပဲအပေါ်ယံကြည့်ရင်တော့လှတယ်အတွင်းကြည့်လိုက်မယ်ဆိုရင်ကျင်ကြီးကျင်ငယ်တွေမကောင်းတဲ့အနံ့တွေပြည့်နေတယ်လို့ပြောတာအဲ့ဒါကိုပြောတာအတုပတင်ညာဆိုလူပေါ်မှာတွေ့တာသိရှိလိုက်လို့ရှင်အတုပတင်ညာနဲ့ဖယ်ရှားလိုက်ပါအဲ့လူချင်းနဲ့လောဘအတွေးတွေဟာပျောက်သွားပါလိမ့်မယ်ဒါလက်တွေ့စမ်းကြည့်ပေါ့ကွာနော်လက်တွေ့လောရမှာဖရတရားတော့ ပျောက်မပျောက်ကိုအောင်လက်တွေ့လုပ်ကြည့်အလုံးဟာမတရီစရာအနေထားတွေရှိတယ်ဆိုတာကိုတွေ့တာလာတာနဲ့တပြိုင်နဲ့အဲ့ဒီအတုပတင်ညာဆိုတာတွေ့တော့ပြီးတော့ခဏကတွေ့တာတဲ့အတွေးတွေကိုဖယ်ရှားပြလိုက်ပါတဲ့တဖန်ကိုဝတ်တဲ့အဝတ်အစားတွေ ကိုပိုင်ဆိုင်တဲ့ပစ္စည်းတွေရွှေတွေငွေတွေစသဖြင့်သင်္ခါရတွေပေါ်မှာသက်မဲ့တွေပေါ်မှာ လူတွေကတွေ့တာစိတ်ရှိတတ်တယ်တွေ့တာကြပြန်တယ်လူကိုတွေ့တာမဟုတ်ဘူးသက်မဲ့ပေါ်မှာတွေ့တာမှုတွေဖြစ်လာတယ်အဲ့ဒီတွေ့တာမှုဖြစ်လာလို့ရှိရင်ဘာနဲ့ဖယ်ရှားမလဲအလုံးဟာတခဏပဲနောက်ဆုံးကပျောက်သွားကြမှာပဲ ဒီနေ့ကျတော့ပျက်စီးသွားမှာပဲဆုံးရှုံးသွားမှာပဲဆိုရယ်အနိစ္စတင်ညာနဲ့ဖယ်ရှားပါတဲ့တဲ့မဲ့အရာတွေပေါ်မှာတွေ့လို့ရှိရင်ငါလည်းမမြဲဘူးဒီပစ္စည်းတွေကလည်းမမြဲဘူးငါလည်းဒီနေ့ကျတော့သိဆောင်ရမယ်ပစ္စည်းတွေကလည်းပဲပျောက်ပြက်ပျက်စီးသွားမှသာဖြစ်တယ်လို့အဲ့ဒီလိုအရိစ္ဆတင်ညာနဲ့တွေ့တာမှုတွေကိုဖယ်ရှားကြည့်လိုက်ပါတဲ့ဖယ်ရှားကြည့်လိုက်လို့ရှင် တ်တစ်ချောင်းကိုနောက်ထပ်တတ်တစ်ချောင်းနဲ့ရိုက်ထုတ်လိုက်သလိုကိုကောင်းထဲမှာတွေ့တာမှုတွေကပျောက်သွားပါလိမ့်မယ်အနိစ္စတင်ညာနဲ့ဖက်ရှားပြစ်ပါတဲ့ဒါသူဆေးနဲ့သူပဲမှန်နော်အဲ့ဒါမာရွင်းနေတဲ့အတွေးတစ်ခုမှန်ကန်တဲ့အတွေးနဲ့အစားထိုးပြီးတော့ဖယ်ရှားတဲ့နီးလောဘနဲ့ပတ်သက်လာလို့ရှင်အဲ့လိုပါ ဒါဖြင့်ဒေါသနဲ့ပတ်သက်လာရင်ဘယ်လိုလုပ်အောင်လဲဒေါသကလည်းနှစ်ခုရှိတယ်သက်ရှိတရားတွေပေါ်စိတ်ဆိုးရလားသက်မဲ့အရာဝတ္ထုတွေပေါ်စိတ်ဆိုးရလားစိတ်ဆိုးရလည်းနှစ်ခုရှိတယ်နေပူရင်လည်းပူမှန်းစိတ်ဆိုးကြတယ်လူတွေကခလုတ်တိုက်ရင်လည်းခလုတ်ကိုစိတ်ဆိုးတယ်နော်အဲသက်မဲ့တွေပေါ်မှာလည်းစိတ်ဆိုးတယ်သက်ရှိတွေပေါ်မှာလည်းစိတ်ဆိုးတယ် အဲ့ဒီတက်ရှိပေါ်မှာစိတ်ဆိုးဒေါသထွက်လာလို့ရှိရင်မလုပ်အောင်လဲမေတ္တာပွားပါတယ်မေတ္တာနဲ့ဖယ်ရှားမယ်ဒါအကောင်းဆုံးနည်းတစ်ခုပဲလို့ဆိုလို့မေတ္တာနဲ့ဖယ်ရှားလိုက်ပါတဲ့အဲ့တော့သူ့ပေါ်မှာမေတ္တာပို့လို့မရဘူးမုန်းစရာကောင်းတဲ့လူပေါ်မှာကိုယ်ကဒေါသဖြစ်မြဲဖြစ်နေမုန်းစရာကောင်းလို့မရဘူး မုန်းစရာတွေကရှိနေသေးတယ်အမုန်းကိုဖျောက်လို့မရဘူးဆိုရင်မေ့ထားလိုက်ပါနော်မေ့ထားလိုက်အဲ့ဒါနောက်ဆုံးကတော့မေ့ထားဖို့ပဲမတွေးနဲ့သူ့အကြောင်းသူ့အကြောင်းမတွေးနဲ့တော့တခြားအကြောင်းတစ်ခုတွေးအကောင်းဆုံးနည်းကတော့မေ့ထားပြီးတော့မေတ္တာပို့ရင်နောက်ထပ်ပြန်တော်တာမပေါ်တော့ဘူး အဲ့တော့မေတ္တာဘာဝနာဟာသူ့အတွက်အကောင်းဆုံးပဲအဲ့တော့ဒေါသဆိုတာမီးနဲ့လာသရံတူတယ်မီးကိုညှိတဲ့အခါကျတော့ဘာနဲ့ညှိညတော့ဒီကနေ့ခင်မှာဆိုရင်နိဒပူနဲ့လည်းညှိလို့ရတယ်ရေနဲ့လည်းညှိလို့ရတယ်တခြားနည်းတွေနဲ့လည်းညှိလို့ရတယ်အဝတ်ရေဆွပြီးအုပ်ထားလည်းရှိတယ်သစ်ကိုင်းနေရိုက်ထားလည်းရှိတယ်နော်မီးကတော့ဘာနဲ့လို့လို့ညှိမှာပဲ ဒါပေမဲ့မီးကိုငြိမ်းအောင် လုပ်တဲ့ထဲမှာရေနဲ့ငြိမ်းတာဟာအကောင်းဆုံးပေါ့ဒီလိုဆိုလို့တယ်အပူပါအေးသွားအောင်အပူဓာတ်ပါကုံသွားအောင် ရေနဲ့ငြိမ်းတာဟာအကောင်းဆုံးပဲအဲ့တော့မေတ္တာဆိုတဲ့ရေစင်နဲ့ဆွဖြန်းပြီးတော့ကိုယ်ရင်ထဲကဒေါသကိုငြိမ်းပါလို့ပြောတာဒါလူပေါ်မှာဒေါသတို့တက်ရှိတရဝပေါ်မှာဒေါသထက်နေရင်မေတ္တာနဲ့ငြိမ်းပါတဲ့ ဒါဖြင့်သက်မဲ့အရာဝတ္ထုတွေပေါ်မှာဒေါသထွက်ရင်ရောဘာနဲ့လုပ်ရမလဲလူစရာတော့ထူးဆန်းတယ်သက်မဲ့တွေပေါ်မှာလည်းဒေါသဖြစ်တတ်တယ်အဲ့ဒီကြလို့ရှင်ဓာတုမနတိကာရခွဲခြားစိတ်ဖြာပြီးတော့ဓာတ်၄ပါးနဲ့ဓာတ်၄ပါးကိုဆင်ញင်သုံးသပ်ကြည့်ပါတဲ့ဓာတ်၄ပါးဆိုတာကိုယ်စိတ်ဆိုးတဲ့အရာသည် ဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းထားတာဖြစ်တယ်ဥပမာမဲ့ပေါင်မုံတုံးကိုစားမလို့ပေါင်မုံကြီးကမာနေတယ်မကိုက်နိုင်တဲ့အခါစိတ်ဆိုးတယ်ဆိုလို့ရှိရင်ဘယ်လိုနှလုံးသွင်းမလဲဩတာမာရာဟာပထဝီဓာတ်ကလွန်ကဲသွားလို့မာရာဒီထဲမှာ ပထဝီဓာတ်ရှိတယ် အာဘောဓဆိုတဲ့စုစည်းပေးတဲ့အရာတွေရှိတယ်တေဇောဓဆိုတဲ့အပူငွေးကပို့ပြီးတော့ရင့်ကျက်သွားစေတယ်ဝါယောဓကပုံပန်းပုံပန်းတဏ္ဏမပြတ်အောင် ပေါင်မုံအလုံးတဏ္ဏမပြတ်အောင်ဆွဲစီထားတယ်အဲ့တော့ပေါင်မုံဆိုတာကြည့်လိုက်မယ်ဆိုရင်ဓာတ်ကြီးလေးပါအစုဝေးတာဖြစ်တယ်ငါပထဝီကိုစိတ်ဆိုးနေတာလား အာဘောကိုစိတ်ဆိုးတာလားနော်တေဇောကိုစိတ်ဆိုးတာလားဝါယောကိုစိတ်ဆိုးတာလားဘာကိုစိတ်ဆိုးနေတာလဲကိုယ့်ကိုဓာတ်ကြီးလေးပါးနဲ့ဆင်ញင်ပြီးတော့ခြေလိုက်အဲ့ကြရင်ကိုယ်စိတ်ဆိုးနေတာတွေကဘယ်ရောက်တော့မှမသိဘူးဓာတုမနတိကာရလို့ခေါ်တယ်ဓာတ်လေးပါးကိုခွဲခြားစိတ်ဖြာပြီးတော့နှလုံးသွင်းလိုက်လို့ရှိရင်သက်မဲ့အရာဝတ္ထုတွေပေါ်မှာစိတ်ဆိုးမှုဒေါသထွက်မှု ဒေါသအတွေးတွေဟာပြေပြောက်သွားနိုင်ပါတယ်တဲ့နောက်တစ်ခုကမောဟမောဟကြတော့သူကတက်ရှိတက်မဲ့မခွဲတော့ဘူးဘယ်နေရာမှာပဲဖြစ်ဖြစ်မောဟဆိုတာလှုပ်တဲ့နာနဲ့မလှုပ်တဲ့နာပြောတဲ့နာနဲ့မပြောတဲ့နာတွေးတဲ့နာနဲ့မတွေးတဲ့နာ မသိလို့မတွေးသင့်တာတွေကိုတွေးတယ်တွေးသင့်တာကြတော့မတွေးဘူးပြောသင့်တာကိုမမပြောဘူးမပြောသင့်တာတွေပြောတယ်ပြောသင့်တာနဲ့မပြောသင့်တာအမှန်မသိဘူးမမသိတော့မပြောသင့်တာကိုပြောသင့်တယ်လို့ထင်ပြီးပြောမိပြန်တယ်လုံးသင့်တာနဲ့မလုံးသင့်တာကိုမသိဘူးမသိသည့်အတွက်ကြောင့်မလုံးသင့်တာကိုလုံးသင့်တယ်လို့ထင်တယ်လုံးသင့်တာကြတော့မလုံးသင့်ဘူးလို့ထင်တယ် မှားယွင်းချွတ်ချော်မှုတွေဖြစ်ပေါ်လာတယ်သင်္ခါရနဲ့ပဲပတ်သက်ပတ်သက်သက်ရှိတရားနဲ့ပဲပတ်သက်ပတ်သက်မောဟဆိုတာပျောက်ဖို့အတွက်ကြတော့အမှန်အတွေ့တစ်ခုနဲ့ဖယ်ရှားလို့မရဘူးအချိန်နည်းနည်းယူရမယ်အဲ့ဒီမောဟကပို့ပြီးတော့အရေးကြီးတယ်ပေါ့နော်အချိန်တစ်ခုယူရမယ်တမန်အဖြစ်လူတွေကလောဘဒေါသလောက်တာ ဟိုထင်ရှားနေတာကိုမောဟကတော့ဘာနဲ့တူတော့ဆိုရှင်ရင်လေးယူနေတဲ့အယူနဲ့တူတယ်သူယူမှန်းတော့မသိဘူးရှင်ရင်လေးယူနေတာဒါပေမဲ့ तू ပြောလိုက်ပြီဆိုမှဒီတူကအယူဆိုတာသိတာလှုပ်တာတွေကိုယ်ကားဖြစ်ပြီဆိုမှအယူမှသိကြတာနိုးဆိုအယူမှမသိဘူးအဲ့ဒါမျိုးလို့မောဟကလုံးတင်တာနဲ့မလုံးတင်တာမသိဘူးမသိတော့မဟုတ်လုံးတင်တာလုံးတယ် အဲ့ဒါကြောင့်မို့လို့အလွဲမှားတွေကြီးပဲသူကလှုပ်တတ်တယ်လှုပ်ထားသည့်အတွက်ကြောင့်ဖြစ်ပေါ်လာတာတွေကကိုယ်ကားတွေဖြစ်ပြီးပြဿနာတွေကြီးပဲဖြစ်တယ်အဲ့ဒီမောဟဖြစ်ကိုဖြစ်ရှင်းဖို့ကြတော့အချိန်လေးနည်းနည်းယူရမယ်အချိန်ယူရမယ်ခုနလိုချက်ချင်းတွေးပြီးတော့ဖြုတ်လို့မရဘူးသူ့ကိုအဲ့တော့အချိန်ယူပြီးတော့သူကလိုက်နိုင်ရမယ့်အချက်၅ချက်ပေးထားတယ် အဲ့ဒီ၅ချက်နဲ့ဖြည့်ရှင်းရမယ်တဲ့အဲ့တော့မြတ်စွာဘုရားရဲ့တရားတော်တွေကအမြဲတမ်းစနစ်ကြတာတောင်းဖို့သိပ္ပံဤကြလို့ပြောကြတယ်သိပ္ပံဆရာတွေကတောင်ဖရာတရားတော်ကြတော့သူတို့သိပ္ပံနဲ့ကြည်လိုက်ပဲဆိုရင်အတော်ကိုစနစ်ကြလို့ကျင့်တတ်ကြတယ်လက်ခံကြတယ်ဒီတိုင်းဟောတာမဟုတ်ဘူးမြတ်စွာဘုရားတရားတော်တွေကအကြောင်းနဲ့အကျိုးနဲ့ကွက်တိပဲ စီလျော့တယ် reasonable ဖြစ်တယ် logical ဖြစ်တယ်အမှန်မှဟိုစေကုသမှုနဲ့လည်းတော့တူတယ်စေကုတယ်ဆိုတာဟာဘာယောဂလဲဘာကြောင့်ဖြစ်တာလဲဘာစေးတောင်းမှလဲဘယ်လိုနေရမှလဲဘယ်စားစားတဲ့တယ်ဘယ်စားစားအကုန်လုံးသူကစနစ်တကျအကုန်လုံးသိပြီးမှကုလို့ရတာလေရသော်ပြားကဒီတို့လူရဲ့ စိတ်ထဲမှာဖြစ်ပေါ်နေတဲ့အရာတွေကိုလည်းပဲအဲ့ဒီလိုပဲစေကုသသလိုပဲကိုကစနစ်တကျဘာနဲ့ဖယ်ရှားမယ်ဆိုတာကိုပြီးတဲ့ဒီစနစ်တွေပဲအဲဆေးပညာဟာအလွန်စနစ်ကျသလိုပဲရသော်ဘုရားရဲ့ဒီစိတ်ပိုင်းဆိုင်ရာပညာဟာလည်းအလွန်စနစ်ကျတယ် psychology ဆိုတာဒီ စိတ်ပြောင်းလုပ်ပြီးတော့ကုတဲ့ psychotherapy တို့ပါတို့ဒါတွေလည်းစနစ်တကျလုပ်ထားတဲ့အထက်ပဲမြတ်စွာဘုရားရဲ့ဒီစိတ်နဲ့ပတ်သက်ပြီးတော့ဆုံးမသွန်သင်မှုကပို့ပြီးတော့ထိရောက်တယ်ပို့ပြီးတော့စနစ်ကြတယ်လို့သူတို့ပြောရမှာအဲ့တော့မောဟနဲ့လူတယောက်ဟာ တရဝါပေါ်မှာပဲဖြစ်စေစေသက်ရှိတရဝါပေါ်မှာပဲဖြစ်စေသက်မဲ့အရာတွေပေါ်မှာပဲဖြစ်စေတွေ့ဝေးနေပြီဆိုလို့ရှိရင်ဒီလမ်းစဉ်အချက်၅ချက်တိုင်လိုက်နာအောင်နံပါတ်၁ကဘာလို့ဆိုကရုတံဝတာဆရာကောင်းတမောင်းနဲ့အတူနေထိုင်ပြီးတော့နေอยู่ဖို့လိုတယ် ဒါအခုဆေးပညာမှလည်းလေဟိုဆေးပညာသင်ထားတဲ့ကျောင်းသားတွေဆရာဝန်ဖြစ်စဆရာမဖြစ်စဆေးပညာရှင်တွေဟာအဲတမားတော်ကြီးနဲ့လက်တွဲပြီးတော့နောက်ကနေလိုက်ကြရတာဘယ်လိုယူဆတယ်ဘယ်လိုကုတယ်ဘယ်လိုပြုတယ်ဆိုတာလိုက်မှတ်တမ်းတင်နေကြတာအဲ့ဒါခရုတံဝတလို့ခေါ်တယ်ဆရာနဲ့တွဲဖက်ပြီးတော့လုံးလုံးနေဆရာနဲ့တွဲဖက်ပြီးတော့နေရမယ် ဒါမောဟပျောက်ဖို့အတွက်ခြေယူရမယ်ဆေးပညာမှာခြေယူရသလိုတခြားပညာရည်တွေမှာလည်းခြေယူရသလိုလူရင်ထဲမှာဖြစ်နေတဲ့မောဟနဲ့ပတ်သက်လို့ရှင်လည်းခြေယူရမယ်တရားပြတဲ့ဆရာနဲ့တွဲဖက်ပြီးတော့ကိုယ့်ရင်နဲ့မရှင်းတာတွေရှင်းအောင်လုပ်ဖို့ဆရာနဲ့အတူတွဲနေဖို့လိုတယ်တဲ့ဒါနံပါတ်1နံပါတ်2ကဥဒိတာ ဥဒိတဆိုတာဆရာစီကပညာရည်တွေကိုရှင်နဲ့ရောက်အောင် သင်ယူဖို့လိုတယ်ဆရာနဲ့အတူမဲ့နေမဲ့ဒီပညာရည်တွေကိုရှင်နဲ့ရောက်အောင်သင်ဖို့လိုတယ်ရှင်နဲ့ရောက်အောင်သင်တယ်ဆိုတာပေယောဂဘာကြောင့်ဖြစ်တယ်ပေယောဂတောင်းရင်ပေဆေးပြောက်ပေဆေးလိုအပ်တယ်ပေယောပေဆေးတောင်းရင်ပေယောဂပြောက်တယ်သို့တော့ပေဆေးမှာ side effect တွေဘာတွေရှိတယ်ဘယ်ဆေးက side effect မရှိဘူးဘယ်ဟာကတက်တာစေနိုင်တယ်ဘယ်ဟာကယောဂပိုဆိုးနိုင်တယ်ဆိုတော့ဒီမှတ်သားချက်ပညာရက်တွေကိုရှင်တဲ့နှလုံးနဲ့အလွတ်ရနေအောင် လေ့လာရမယ်ဒါဥဒေတာဆိုကုထုံးတွေကိုသိနေရမယ်လို့ဆိုလို့အဲကုထုံးတွေသိမှကုထုံးတိုင်းကိုညံနဲ့ကိုပြန်ကြည့်ပြီးတော့ ဒီနေရာပဲကုထုံးကအကောင်းဆုံးတော့ဆိုရင်ဒါတော့ကိုယ်ပိုင်ညာနဲ့ပြန်စဉ်းစားရမယ်ပေါ့အဲ့ဒါကိုဥဒိတာလို့ခေါ်တာပဲဒီဘုရားမြတ်စွာဟောတဲ့တုတ်တန်နေ ကြည့်ပြီးတော့ဝိပဿနာရှုတယ်ဆိုတာဘာရှုရမလဲရုပ်ရှုရမလားနာမ်ရှုရမလားသို့မဟုတ်ယုတ်ကစရှုရလားနာမ်စရှုရလားအခြေခံဘယ်အစမယ်ဆိုတဲ့လမ်းညွှန်ချက်တွေကိုသိအောင်ကြိုးစားတာသီဝရီတွေပေါ့ ဒါတွေကိုသင်ယူရမယ်လို့ဆိုလိုတယ်ဥဒေတာသင်ယူထားတဲ့စာတွေသင်ယူထားတဲ့စာတွေကို နောက်နံပါတ်3ကဥဒိဋ္ဌဥဒိဋ္ဌပရိပု္ပ္ပနာသင်ထားတဲ့စာပိုက်တွေကိုမရှင်းလို့ရှိရင်ဆရာနဲ့ဆွေးနွေးရမယ်မေးမြန်းရမယ်ဆွေးနွေးမေးမြန်းခြင်းဆိုတော့လုပ်ရမယ်တဲ့ နံပါတ်၄ကဘာလို့ဆိုရင်ကာလီနဓမ္မတဝနံတင့်လျော်တဲ့အချိန်ခါလေးမှာနားထောင်ရမယ်လက်ချာတွေလိုက်ရမယ်လို့ဆိုလိုတယ်မွဟမ္မဒ်သင်္นานတွေတက်ရမယ်ရသော်ဗျာတရားဆိုလို့ရှိရင်တင့်လျော်တဲ့အချိန်မှာတရားထပ်နာရမယ်ဒါမှကိုမသိတာတွေကတဖြည်းဖြည်းရှင်းလာတယ် ပုပ်ပုပ်ရှင်းလာတယ်ကာလေနဓမ္မတော်နာတင့်လျော်တဲ့အချိန်ခါမှတရားနာရမယ်နံပါတ်5ကဘာလို့ဆိုဌာနာဌာနဝိနည်းရှရတယ်ဘယ်ကိစ္စမှမဆို reasonable ဖြစ်သလားမဖြစ်ဘူးလားဆိုတာဆုံးဖြတ်နိုင်အောင်ကြိုးစားအတွေ့အကြုံပေါ်မှာမှုတည်ပြီးတော့အမြဲတမ်းအကြောင်းအကျိုးကိုဆင်ញင်သုံးသပ်ရမယ် ယောဂကုရနဲ့တရားရှာတာနဲ့အမတမတူညီပါတယ်အခုလည်းပဲအတွေးမှားကိုဖယ်ရှားတာဟာယောဂကုရနဲ့အလားသဏ္ဍာန်တူပါတယ်ဒါကြောင့်မို့အဲ့ဒီမှာအကြောင်းနဲ့အကျိုးကိုအမြဲတမ်းစစ်စစ်ဆုံးဖြတ်နိုင်ရမယ်အဲ့ဒီလိုစစ်စစ်ဆုံးဖြတ်နိုင်ပြီဆိုတဲ့အခါကျတော့မှ မောဟဆိုတာယောနေသွားမှာဖြစ်ပါတယ်တဲ့အဲ့တော့ မောဟအတွေးတွေပြားနေလို့ရှိရင်ဆရာနဲ့နေပါသီဝရီတွေချက်မှတ်ပါ မရှင်းတာတွေကိုမေးပါချက်မှတ်ထားတဲ့ဟာတွေမရှင်းတာတွေကိုမေးပါရှမယံခါတရားနာပါ သို့မဟုတ်လက်ချလိုက်ပါနံပါတ်5ကကိုယ့်ကိုဘာလုပ်လို့အကြောင်းနဲ့အကျိုးကိုဆင်ញင်ဆုံးဖြတ်ပါ အဲ့ဒါဆိုလို့ရှိရင်မောဟဟာ တဖြည်းဖြည်းလွင်ပါသွားပြီးတော့ဉာဏ်ပညာကထိတ်ရှေ့တန်းရောက်လာမှာဖြစ်ပါတယ်ဒါကစနစ်တကျဝိတက်ကတန်ထာဏတုတ်မှာမြတ်စွာဘုရားကအတူချုပ်လေးပြောထားတာကိုအထက်ကရာဆရာကြီးကရှင်းပြီးတော့သေချာပြပြတာဒီအချက်ဒီအချက်တွေနဲ့ဒီလိုလောက်ပါလို့ဆိုပြီးတော့အဲ့တော့ဥပရိနဲ့လှုပ်ထုံးလုံနီး တခါတည်းပြည့်ပြည့်စုံစုံဟောထားတာဖြစ်တယ်အဲ့ဒီလို2022ခုနှစ်နှစ်ဦးကာလကနေစပြီးတို့တွေဟာအတွေးမှားတွေဒေါသနဲ့လောဘနဲ့တွေးတာဒေါသနဲ့တွေးတာမောဟနဲ့တွေးတာအဲ့ဒီအတွေးမှားတွေကိုအခုပေးထားတဲ့နေစနစ်နဲ့ဖြည့်ရှင်းကြည့်မယ်နော် မှန်ကန်တဲ့အတွေးတွေတွေးနိုင်မှတွေးတွေဟာမှန်ကန်တဲ့အပြောတွေမှန်ကန်တဲ့အလုပ်တွေဖြစ်လာမှန်ကန်တဲ့အပြောမှန်ကန်တဲ့အတွေးတွေးလို့မှန်ကန်တဲ့အပြောမှန်ကန်တဲ့အလုပ်လုပ်လာလို့ရှင်ပြဿနာနည်းပြီးတော့ဘဝမှာပိုးပို့ပြီးတော့အဆင်ပြေလာနိုင်တယ်မြည်သည့်ကိစ္စမှမဆိုဒီတရားတော်ဟာအလုံးအတွက်နေ့စဉ်ဘဝအတွက်လမ်းညွှန်ပေးတာဖြစ်တယ်မူရင်းသုတ်တံကဝိတက်ကတန်ဌာနာတဲ့ အတွေးကိုကောင်းစွာထားခြင်းမရှိမနိကေမှာအတွေးကိုကောင်းစွာထားခြင်းမူရင်တုတ်တမမြတ်စွာဘုရားအတွေးကိုဖယ်ရှားနည်းကို၅မျိုးခွဲခြားပြီးတော့ဟောထားတာဖြစ်တယ်အခုအဲ့ဒီ၅မျိုးတွေကနံပါတ်1တစ်မျိုးကိုမြတ်စွာဘုရားပေးတာကထီအကြောင်းကို တွေးလို့လောဘဒေါသမောဟတွေပိုဖြစ်လာတဲ့ဆိုရင် တခြားအကြောင်းနဲ့အစားထိုးလိုက်ပါဆိုတဲ့ပထမနီးတနည်းကို ခုရှင်းပြတာဖြစ်ပါတယ်အဲ့ဒီပထမနီးတိုင်းပဲလိုက်နာကျင့်သုံးမယ်ဆိုရင်တော့များစွာထိရောက်ပြီးတော့ကိုယ့်ရဲ့ရှင်ထဲမှာရှိတဲ့မာရွင်းတဲ့အတွေးတွေကိုဖယ်ရှားနိုင်မှာဖြစ်တယ်ဒါကြောင့်မို့2022ခုနှစ်နှစ်ဦးကာလနှစ်ဆန်းတရနေ့မှာမြတ်ဗုဒ္ဓရဲ့ ဝိတက်ကတန်ဌာဏတုတ်လာအတွေးမှားကိုဖယ်ရှားတဲ့ဤကိုလက်တွေ့ကျင့်သုံးခြင်းအပြင်မိမိတို့တဏ္ဍမှာရှိတဲ့ကိလေသာတရားတွေကိုထိန်းချုပ်နိုင်ပြီးကိုယ်ဤချမ်းသာခြင်းစိတ်ချမ်းသာခြင်းတို့နဲ့ပြည့်စုံကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားနာယူပြီးကျင့်ကြံပွားများ အားထုတ်နိုင်ကြပါစေကုန်သတည်းအာ